ကိုယ်နဲ့သူတော်အားဆောင်ရွက်ပြုလုပ်ပေးနေအဲဒီပုဂ္ဂိုလ်အတူနေရပုဂ္ဂိုလ်များကသူ့ကုန်ကျေးဇူးကိုအရှင်မပြအောင်းမိပြီးတော့တရိယာအနေကြလိမ့်မယ်ဆိုတာဟောတယ်သာရဏီယသကလုံးရဲ့အတိပ္ပယ်ကို နည်းနည်းပေါ်ပြီးတော့ပြောသွားပါတယ်။အဲဒီကစပြီးတော့ဒီနေ့ပြောရမယ်၊သိရမယ်စတဲ့ဆက်လက်ပြီးတော့ပြောပြသွားပါမယ်။လွန်တာအကြီးကြတဲ့ကိုယ်ရည်ရနေတဲ့ကိုယ်ရောဆင်းတဲ့တော့ကလည်းဝင်နေပြီးတော့ဝန်တန်အဲလမ်းလွန်တာရဲ့အလုပ်ကတော့မကောင်းဘူးပေါ့။ဒါတော့အကုသိုလ်ပေါ့။ ကုန်ကြီးလေးတွေအောင်းမိပြီးတော့လွန်တရနေရတဲ့လူဟာတစ်သက်လုံးပေါ့လေဒီဘဝလုံးဘယ်တော့မှမမေ့နိုင်တော့ဘူးပေါ့နောက်ပြီးတော့အဲ့ဒီမေတ္တာကာယကံနဲ့ပြည့်စုံတဲ့သူကိုအများကချစ်ချစ်ခင်ရှင်ရင်ကြပါလိမ့်မယ်ပြည့်ရကရဏအလေးကြီးကြပါလိမ့်မယ်အဲ့ဒီလိုရှင်နေရောက်ပြီဆိုလို့ရှိရင် အဲ့ဒီပုဂ္ဂိုလ်နဲ့ညီခုံရခြင်းအငင်းပွားရခြင်းပေါ့လေကိုယ်ပြခြင်းမရှိဘဲနဲ့တလုံးတကြီးပေါ့လေညဉ့်ညဉ့်နေပါလိမ့်မယ်အကျိုးလေးပြတာတော့ကောင်းတယ်ကရဏယူသည်လေးစားတဲ့ခါကြီးလူကိုယူသည်ပြီးတော့ဒီလိုလေးစားတဲ့ခါတော့ ကိုယ်အောင်ဝင်သူကိုတော့ပရိသတ်ရှင်ဆိုတဲ့အနေနဲ့ရေးရပါတယ်လေးစားနဲ့အဲယုတ်တည်တဲ့လေးစားနဲ့သူတိုက်ခြင်းဟုတ်ပြီအဲတော့အများရဲ့ယုတ်တည်ခြင်းလေးစားခြင်းသူတိုက်ခြင်းခံရတဲ့ပုံဆိုတာနေတဲ့ပုံကိုခုဒီလောကမှာဆိုလို့ရှိရင်သမဏကိုလိုအပ်တဲ့ပုံပါပဲလူလူတိုင်းလူတိုင်းမှာလိုအပ်တဲ့ပုံပါပဲ ဒါကလည်းအဲ့ဒီခုံကြီးတွေကတော့အလက်ကားတော့မရပါဘူးထိုက်တန်တဲ့တန်ဖို့တော့ပြရပါလေအဲ့ဒီထိုက်တန်တဲ့တန်ဖို့အဲတော့ဆောင်ရိုးပါလေဆောင်ရိုးတွေကအကုန်ကိုယ်နဲ့သူတော်ဘာအဲကိစ္စတွေပေါ့လေဒီဥသာသာနဲ့ဆောင်ရွက်ပေးတဲ့ကိုယ်ကြီးပါလား

တံပိုးတွေလည်းပဲတက်လာပြီးတော့သဘောထားတဲ့သဘောမျိုးတွေဖြစ်လာပါလိမ့်မယ်။အဲ့ဒါဒီပေါက်ဆက်လိုက်တဲ့အခါကျတော့ကြီးညိုခြင်းဆိုတာလည်းဖြစ်လာပါလိမ့်မယ်။ကြီးညိုတယ်ဆိုတာအဲ့ဒီကိုယ်ကြီးသိရတော့သိတဲ့ပုဂ္ဂိုလ်ကစိတ်ကြီးကြီးတယ်ပေါ့လေ။ကြီးညိုလာတာပေါ့လေ။ကြီးညိုလာကြီးလာတယ်ဆိုလို့ရှိရင်အာကိုဖို့လို့အာသာဖို့လို့ဒါတွေလည်းအကုန်လုံးပါလာတာပါပဲ။ ချစ်ခင်မြတ်သောဤယအာကိုအာသာအသိခံရတဲ့ပုဂ္ဂိုလ်ဟာဒုက္ခရောက်နေတဲ့အခါပြဿနာတစ်ခုနဲ့ကျုံနေတဲ့အခါစိတ်အနောက်ရှင်ရှိနေတဲ့အခါဝိဉ္ဇဉ်ကတော့တဏှာသက်ပါတယ်ကျင်နာမှုဆိုတာလည်းပဲအလိုလိုဖြစ်လာတာပါပဲအဲဒီကျင်နာမှုက တောကမပါတဲ့ကျင်နာမှုပေါ့လေအဲ့ဒါလည်းဖြစ်လာတတ်ပါတယ်နော်သာခေါ်ဆိုလို့ရှိရင်ကရုဏာပေါ့လေကရုဏာလည်းဖြစ်လာတတ်ပါတယ်အင်းအဲ့ဒီလိုဖြစ်ပြီးဟိုရောတော့မေတ္တာလားလှည့်သားရာဂရာဂလည်းမရှိတော့ပါဘူးရာဂပါဠိတွေအတန်ရှင်းဖို့သာကကသူကလှည့်သားတဲ့လှည့်သားတဲ့ရာဂလည်းမပါတော့အတန်ရှင်းတယ် ရှိတယ်ဉာဏ်တို့လည်းအဲ့ဒါရှိခြင်းဉာဏ်တို့လည်းကြည်ညိုတယ်အာကိုတယ်လေးစားအာကိုတယ်အာထားတယ်ပြည့်ဆိုလို့ရှိရင်လည်းလေးစားရပါတယ်ကွာအဲ့ဒါလိုဒုက္ခရောက်နေတဲ့အခါမှာတဏှာကုကလည်းပဲဟိုအဖြစ်တော်လေးဒုက္ခရောက်နေတယ်လို့ရှိရင်ပထမအစတော့ကျင်းလာတဲ့သဘောကစစ်စစ်ဖြစ်တတ်ပါတယ်ဒါပေမဲ့လို့စိတ်မထိတ်ဆိုင်တော့ တောကဝင်ပြီးတော့ဟောဒီတောကကကရုဏာရောင်ဆောင်ရပါလေလက်သာသတ္တပါလေအဲ့ဒီကျင်နာမှုရောကတောကရဲ့အလက်သာမခံရဘူးဆန့်ရှင်းတဲ့ကျင်နာမှုရောကဆန့်ရှင်းတဲ့ကျင်နာမှုရှိတော့တောကဝင်ရဲ့တောကဝင်တဲ့ပုဂ္ဂိုလ်ကလည်းအားနေသွားတယ်ဒါတော့အဲအကူကြီးဆိုတာလည်းပဲရသည့်ကြောင်တော့မှပြည့်ပြည့်ဝမရနိုင်ဘူး သာဂယလေဆောင်ခံရတဲ့မေတ္တာလည်းဖြစ်ပြီးလောကအလေစားခြင်းမခံရတဲ့ကိရုဏာလည်းဖြစ်ပြီးဆိုလို့ရှိရင်အဲ့ဒီနောက်ဆက်ပါအကျိုးကြီးအများကြီးပေါ်လာတာပါပဲဒီအဲ့ဒီအကျိုးကြီးကတော့သံဃာသံဃာဆိုတာကပေါင်းစည်းဖို့ဒီပေါင်းစည်းပေါင်းစည်းဖို့ပေါင်းစည်းမိပြီဆိုလို့ရှိရင် တူရဲ့တူဒီခုံကအငင်းပွားတာလည်းပဲမရှိနိုင်ဘူးပေါ့အဝိဝါဒဆိုတာလည်းပဲအဲ့ဒီကျိုးလေးပေါ်လာတာပါပဲဧကီဘာဝအလုံးတစ်စီးစီးပေါ်ဒီနှစ်ခုတစ်စီးသုံးခုတစ်စီးပေါ်ဒီတို့ရတော့အများကြီးဥရရတော့အများကြီးပေါ့ဒါပေမဲ့လို့စိတ်ကတော့စိတ်ဆဲပဲအဲ့လိုသဘောမျိုးပေါ့ဒီတပေါင်းနဲ့တစ်စီးတစ်လုံးနဲ့ဖြစ်သွားတာပါ အဲ့ဒီဟာတွေကိုပဲသာမက်ကြီးညွှန်ခြင်းလို့ဒီလိုဆိုရတော့ပါပဲသိရှိဉာဏ်ရဲ့အကျိုးရဖို့ဆိုတာဒီလိုသာရဏိယတရားပုံကြီးခိုင်ခိုင်တဲ့ဟောလေးအခြေခံမှသာပြီးကျတဲ့အောင်မြင်တဲ့ဉာဏ်ကိုရနိုင်တယ်ဆိုတာဟောလေး မှတ်ထားဖို့လိုပါတယ်။ဒါကြောင့်မေတ္တာကာယကဟာတတလုံးတစ်ဘဝလုံးပေါ်မှာမမြင်နိုင်အောင်ဖြစ်ပြီးတော့လေးစားခြင်း၊ကျင့်လေခြင်းလေးစားခြင်း၊ဂရုစိုက်ခံရခြင်း၊ချစ်ခင်ခြင်း၊မြတ်လို့ခြင်း၊ကြည်ညိုခြင်းတနာခြင်းပေါ်နေတာတွေပါ။အဲ့လိုကောင်းတဲ့တရားတွေလည်းရှိပါလား။ဒီလူရလည်းကောင်းလာပဲ။ တည်သေးတဲ့စိုက်စာနဲ့အကျိုးတွေရတာလည်းအမှန်ကောင်းတာပါပဲအဲဒါကမေတ္တာရှိထားတဲ့ကာယကမှုသက်သက်ပဲရှိပါတယ်အဲတန်တဲ့ဟာတွေပါရပါဘူးဒီတော့ပါပဲလို့လို့ပေါ်နေလွတ်ကြရှိအများနဲ့ပတ်သက်တဲ့ကိစ္စကျေးဇူးဝလိုလာတဲ့မေတ္တာရှိလားတင်ပြီးတော့ကိုယ်မူရာဘောလေဒီဥဒါက အချင်းချင်းပြကြရမယ်ဆိုလို့ရှိရင်တော့သာရဏိယဆိုတဲ့တရားကပေါ်ထွက်လာပြီးတော့ယုတ်ဒီလေးစားခြင်းယုတ်ဒီချင်းလေးစားခြင်းကရုသိက္ခာရခြင်းဒါတော့ရှိခင်ခြင်းမြတ်လို့ခြင်းကြည်ညိုခြင်းတနာခြင်းပေါ့လေအဲ့ဒီကနေပြီးတော့ညူရေးဆိုတာပေါ့အချင်းချင်းညူရေးဆိုတာသိစီညူရေးဆိုတဲ့အကျိုးတွေပေါ်လာမယ်ဆိုတာဒီတော့က အဲပထမဆုံးတရဏီအတရားကပြပါတယ်ဒီနေရာမှာတော့မေတ္တာရှိတာသိပြီးတော့ကာယကံမှုသူတစ်ပါးကိုပြုရမယ်ဆိုတဲ့နေရာမှာကိုယ်ရိုးတော့နည်းနည်းလေးမှမရပါဘူးကိုယ်ရိုးငဲ့ရင်မတတ်ပါဘူးကိုယ်ရိုးငဲ့တယ်ဆိုတာတဏှာပါပဲအဲဒီတဏှာသဘောမျိုးနဲ့တော့မလုပ်ရပါဘူးကိုယ်ကိုယ်ကြီးတူရလို့ သူချမ်းသာချမ်းသာသွားပါစေဆိုတာကိုလည်းဒီသဘောပဲရှိရမယ်။မေတ္တာဆိုတာဒီလိုပဲချမ်းသာရည်ဒါပဲကိုချမ်းသာမရ။ဈာဇာကုသိုလ်လည်းဒီတိုင်းပါပဲ။ဒီလိုပဲချမ်းသာကိုကျိုးနေနေမှာမငဲ့ဘူးခိုင်းနေ။ဒီလိုပဲချမ်းသာရည်ဆိုတာစိတ်ထက်ကနေထားပါတကယ်ကိုကျိုးငဲ့ဖို့ဆိုတာကတော့တသက်လုံးဝလုံးကိုယ့်ပေါ်မှာအပေါ်စီးအသာလေးယူပြီးတော့

ခုနတကယ်မိမိအတွက်ကိလေသာချုပ်ချယ်တွေကလုံးဝလုံးရောက်ရေးပေါ်တယ်အဲ့ဒီလိုရည်ရွယ်ချက်ပဲထားပါတယ်အဲ့ဒီရည်ရွယ်ချက်အတိုင်းအများကောင်းဆုံးကြည့်ပြုလုပ်တဲ့ပုဂ္ဂိုလ်ကိုအများကဒီပုဂ္ဂိုလ်မူမြတ်ပါပြီလေဆိုတာကိုအတိစိတ်ကဖြစ်တော့တာပါပဲအဲ့တော့မူမြတ်သူပဲဆိုတဲ့စကားလုံးလည်းပဲဖြစ်ပေါ်လာတာပါပဲ။ အဲ့ဒါကိုပါရမီလို့ခေါ်တာပါပဲပါရမီမုံမြတ်သူလို့အများကြီးရခြင်းမုံမြတ်သူပဲလို့ခေါ်ရခြင်းအကြောင်းနဲ့မုံမြတ်သူအဖြစ်ပေါ်နေတယ်အဲ့ဒါပါရမီရောက်ဖြစ်ဖို့လိုရည်ကြီးရဲ့ဒီလုံးတရားကျင်းမဲ့ပြီးတော့အညာသားများကတော့ကုသိုလ်ကိုယ်တော်မှ ကိုရိုးရှိမှသိကြကြတယ်ဘဝဆင်းရဲကကိလေသာဆင်းရဲတွေကလုံရောက်ရေးတဲ့ဘဝကောင်းစားရေးနဲ့နာမည်ကြီးရေးဒါပဲအလေးထားကြပါတယ်ဒီတော့ပါရမီမြောက်ပြီးရတဲ့ကိစ္စဟာအဲ့ဒီလိုလူသားမျိုးရဲ့အရာမဟုတ်တော့ဘူးဆိုတာရှင်းသွားတယ်ဘယ်လိုပုဂ္ဂိုလ်များရဲ့အရာလဲဆိုတော့ wasi ziha eke bụwe ole na naijiria dị yagụa chikeyada chinadji dedaji jiy yannaijiria n'ụlọ dyairabụ paloinu kaware မြင့်မြတ်သောပုဂ္ဂိုလ်များရဲ့အလုပ်မြင့်မြတ်သောပုဂ္ဂိုလ်များရဲ့အရာဆိုတာပါလေတမျိုးအတိတ်ပဲခေါ်ပါလေဒီတတိပ္ပံလောက်ဟာဆိုလို့ရှိရင်ပါရမီမြောက်ပြုလုပ်ရတဲ့ကုသိုလ်တရားတွေထဲမှာတော်တော်အထည်ထားကြပါတယ်။ဘာဖြစ်လို့လဲဆိုတော့တတိယလုံးလက်ခံဆုံးအလုံးရန်ဒီအောင်နိုင်ပြီဆိုတော့ တတိတရားလက်ကပြုထားပြီဆိုလို့ရှိရင်တတိမဲ့လို့ဖြစ်နိုင်တဲ့ကိုယ်လေးကဒါကဒေါသမောဟဒုစိတ်ဒိဋ္ဌံဆိုရာနေဟောလေအဲ့ဒါလေးနိုင်နေတာပဲသူတို့ကမှအသာစီရနေတာပဲကိုကိုကိုအောင်နိုင်တော့သူတော်ကလည်းပဲမိမိကိုယ်ကမိမိကမေတ္တာတွေပြည့်ကရုဏာတွေပြည့်ပြီးတော့ဘောလေလောဘဒေါသ မောဟအလိုလိုက်ပြီးတော့ကျွတ်လို့ဆုံးကတော့နေလည်းမရှိနိုင်တော့ဘူးစိတ်ထဲကတော့မှကျွတ်လို့ဆုံးကတော့မရှိတော့ဘူးအလဲတော့တမက်တော်ရသွားပြီဆိုလို့ရှိရင်အောက်ထပ်တော့ကြာနိုင်တော့အောင်ပဲတော့မှရုပ်ပါတဲ့သိထားတယ်မရှိတော့ဘူးဒီတော့ကိုယ့်ကိုယ်ကိုကိုယ်တွင်းကရန်တွေကိုအောင်းလိုက်အောင်ကျူးစားလို့အလဲတော့တမက်တော်ရသွားရင်ကိုယ်ကြည်ကိုဘယ်လောက်အကျိုးပြုမလဲဆိုတာရှိပါလား အဲ့လိုပုဂ္ဂိုလ်မျိုးဒီကမ္ဘာလောကကြီးမှာရသွားမယ်ဆိုလို့ရှိရင်ကမ္ဘာလောကကြီးကဘယ်လောက်ရင်းရည်ရမလဲဆိုတာတွေ့ကြည့်ပါအဲ့ဒါလိုမှန်ကန်တဲ့နည်းတဲ့ကိုယ်ရင်းရင်းရည်ရအောင်ပုဂ္ဂိုလ်ကိုအောင်နိုင်မှုဥယျာဉ်ရအောင်ကျိုးစားနေတဲ့အလုပ်ပါလေဒီတတိယဘောလာလောက်ဟာဝိဇ္ဇာအတိုင်းဝိုင်းအောင်တဲ့မှာနေလို့တဲ့ပုဂ္ဂိုလ်တိုင်းဟာဝိဇ္ဇာအတိုင်းဝိုင်းတော့ ကောင်းစီခြင်းပါပါပဲမကောင်းတာကိုတော့ဘယ်သူမှလိုလားရမှာမဟုတ်ပါဘူးသတိပဋ္ဌာန်တရားကိုရည်နေနဲ့အထုထားလို့ရှိရင်ဝိကျင်အတိုင်းဝိုင်းကောင်းရေးအတွက်မိမိကအနိစ္စရပုဂ္ဂိုလ်ကအစဝိကျင်အတိုင်းဝိုင်းကောင်းအောင်ပါလိမ့်ရှိရုံတော့တာပါပဲတိုက်တွန်းလာတာပါပဲ အဲစီရောက်တိုက်တွန်းရေးမှာလည်းသူ့မှာလိုအပ်တဲ့အားကြီးဖြည့်သွားပါလိမ့်။တဏ္ဍမူလာယူရလောက်အောင်လည်းပဲကိုယ်ရောနှုတ်ကိုစိတ်ရည်သိထားရောတော်တော်လေးအရေးကြီးကင်းပြီးတော့တန်ရှင်းရည်ကြီးပြီးတော့နှစ်သက်စရာဟောဒီတဏ္ဍမူလာယူစရာလေးတွေဟောဒီချစ်ခင်စရာမျက်နှာစရာလေးစားစရာလေးတွေပါတော့ပါလိမ့်။အဲဒီလိုပုဂ္ဂိုလ်ယောကဝန်းကျင်အတိုင်းဝိုင်းကောင်းအောင်ဟောဒီ စိတ်တောဘာဝစံနမူနာအဖြစ်ပေါ်ပြီးအောင်မြင်နိုင်ပါတယ်။အလောက်ထိအောင်မြင်သွားနိုင်ကြတယ်ဆိုလို့ရှိရင်တတလုံးတစ်ဘောလုံးဆိုတော့ဒါသာသာလျာက6လုံးပေါ့။ဘုရားစာရင်းနဲ့ဆိုထားပါတယ်။အလောင်းတော်ကြီးဝန်ကြီးကောင်းစီခြင်းလို့သူလည်းကောင်းအောင်ဆံပြဖြစ်နေနေတယ်။ဝန်ကြီးကိုလည်းပဲကောင်းအောင်တိုက်တွန်းတယ်။တိုက်တွန်းတော့အတိုင်းဝိုင်းကြီးရတယ်ဘောကဆက်ဆက်ပါသွားလိုက်တာသိချလာတာပဲဒီမှာ။ဒါ ဒီဘဝလည်းမပြီးသေးဘူးနောက်ဘဝဆက်ရအောင်မယ်လို့ယုံကြည်ထားတဲ့ပုဂ္ဂိုလ်တွေဟာဒီဘဝလောက်တော့မတွေ့ဆဲတဲ့ဘဝတွေနောက်ဆက်ရမယ့်ဘဝတွေကထက်တွေ့ပြီးတော့ဘဝတွေနောက်နောက်ဘဝတွေအတွက်လည်းသိလို့အပ်တာပဲဝိညာဉ်ကောင်းကြီးနဲ့အတိုင်းဝိုင်းကောင်းကြီးနဲ့တွေ့ဖို့လိုအပ်တာပဲဆိုတာကောင်းသဘောပေါက်နားလည်ပြီးတော့ဒီသီလဘာဝနာတရားတွေအားလုံးလို့ရှိရင်ကာမမေတ္တာမေတ္တာရှိထားတဲ့ကာမမေတ္တာနောက်လာတဲ့ဝစီကမေတ္တာမနောကမေတ္တာ စိတ်ဓာတ်ဆိုခြင်းကိုရည်တည်ကအတိအလင်ပါလေးပေါ့လေ။ဒါကြီးကြည့်ပြီးတော့အရာသွားကြပါပါပဲ။အလိုပဲဖြစ်စေလူအများစုဟာမိမိကိုယ်ကိုအောက်မေ့ပြီးတတိယပြီးတော့အမှားရနေတာကိုစိတ်ကလားမမရပဲမြေပြောက်နေတာကိုစိတ်ကလားလို့မိဘထောက်မယ်ဆိုလို့ရှိရင်မိမိကိုယ်ကိုစိတ်ကြည်ညိုနေတာ အဲစိတ်ပါတယ်လို့ဒီလိုပဲဖြေကြပါပါပဲဒီကိုယ်ကိုရှိပြီးစီယူနေကြတာစိတ်တယ်လို့ဖြေရတာဒါမှန်ကန်ဖြေပါပဲဒီကိုယ်ကိုလေးစားနေတာအဲစိတ်ကလာမကျဘူးလားမလီမစားပဲနဲ့သောကကစိတ်ကလာမကျဘူးလားလို့ဒီမေးလို့ရှိရဲ့ လေးလေးစားစားနဲ့ကြည့်လို့နေရာကိုတော့တူတူကိုကိုသိကြပါပဲလို့ဖြေရမှာပါဖြေကြပါပါလေ။ဒါဖြင့်သူများတွေကချစ်ခင်ကြည်ညိုပြီးတော့ဖားရလေအောင်ပါလို့ရမလဲ။ဒီဒီအဲမေတ္တာကာယကလုပ်ရမယ်ဆိုတဲ့အဖြေလည်းပဲဒါလည်းထွက်လာတာပါပဲ။မေတ္တာကာယကလည်းဒါ ယူသားလာတဲ့ဘော်ဒီပြည့်ကြောင်ရေးပဲဆိုရင်သူ့ကိုယ်ကိုအောင်းမိပြီးတော့အမှားရနေကြမှာပါပဲချစ်ခင်ကြည်နူးကြည်ညိုနေကြမှာပါပဲမကြည်ညိုပါတဲ့တို့လိုတော်ကအရမှာမဟုတ်ပါဘူးနောက်ပြီးတော့သူတော်ကအလေးပြုအလေးပြုတာစိတ်ကလားယူသေးတာလေးစားတာဂရုစိုက်တာစိတ်ကလားမစိတ်ဘူးလားမျိုးလို့ရှိရင် မလေးမစမယုံမသိကျူတာစိတ်ကလာမစိတ်ကလာဝင်လို့ရှိရင်ကျူစီလေးစကုစိတ်တာလည်းစိတ်တယ်လို့ရှိကြမှာပဲတတိမလို့မလဲစိတ်တရားကလည်းကြမှာဒီလိုပဲဖြည့်ထွက်ပါပါပဲနောက်ပြီးတော့အချင်းချင်းစီယုံမိအောင်ဖွဲ့အားအငြင်းမပွားပဲညီရင်းရင်းအသိစိတ်ညီရင်းပြီးတော့တလုံးလေးဖြစ်နေတာကိုစိတ်ကလား ကွဲပြားနေတာစိတ်ကလာပြီးလို့ရှိရင်လည်းပဲဒီဖြစ်ရာကိုသိကြပါလေလို့ဖြစ်ရပါပဲ။ဒါကြောင့်လူများရဲ့အကျိုက်ကိုရသော်ကြာသဘာဝကြကြအကြောင်းကြီးအခြေခံကြီးလုံလုံလောက်လောက်ခေါ်ထားတဲ့တရားဟာမနာကိုလိလာလိုက်စားအဲစိတ်သုံးရကောင်းတယ်ဆိုတာနားလည်ကြဖို့ပါပဲ။ ဒီလိုညီညွတ်ရေးကိုလိုလားကြတယ်ဆိုလို့ရှိရင်ညီညွတ်ရေးကိုအားပေးတဲ့မေတ္တာကာယကံကိုကြည့်ကြရမှာပါဒီခင်ဗျနှုတ်ရှိတဲ့အိမ်မှာဆိုလို့ရှိရင်ခင်ဗျဖြစ်သူကလည်းပဲဇနီးရဲ့ဆက်ပြီးတော့မေတ္တာကာယကံကိုသာဖြစ်လို့ကြရမှာဒေါသကာယကံမာမနကာယကံကိုဖြစ်ကြရပါဘူးအယုတ်ဆုံးအဖြစ် မျက်စာဖြစ်သွားတာမျက်စာညိုသွားတာညည်းသွားတာမျိုးတော့မှမဖြစ်စီပဲနဲ့တစ်ဖက်သားရဲ့အလိုလိုက်ပြီးတော့နေရာတကာမှာပြုံယုံရှင်ရှင်နဲ့မေတ္တာကာယကံကိုကြည့်ကြရပါပါအဲ့ဒီလိုကြည့်ရင်အလုံးမပါပဲနဲ့အဲ့ဒီလိုကြည့်ရင်လို့ရှိရင်ဒီနေ့ဖြစ်သူဟာစိတ်ချမ်းသာမှုမရနိုင်ဘူးလားတို့ရကလူဟာစိတ်တော်တာ ပြည့်ဝပါပြီလေအိမ်ရှင်ဖို့ဒီဒီပါပြီလေစသည်ဟောလေလောက်ကမရှင်ဖို့တော့မှစိတ်ထဲကရှင်ဖို့ပြီးတော့ဟောလေအမတ်တရားဖြစ်မနေလေဘုရားဒီဖာဝန်ဝိုတ်အန်စိတ်ကမှုရည်ရည်မှုဉာဏ်လုံးမှုဟောလေတိုးဝါကမနေနေဘူးလား အဲ့ဒါဒီသတိရှိသူကလည်းပဲဒုက္ခဝိနဲ့စပြီးတော့အစသာအရာရာမောလိမိတကာကလည်းမတုတ်ပြန်ပြီဟုတ်လားဒီလိုသတိရှိဝိလျောင်းလုံးအပြာသာမိတကာကကိုကြီးရှိနေကြမယ်ဆိုလို့ရှိရင်တော့ဒီအိမ်တော်အဲဒီမိသားစုဘယ်လိုနေမလဲစဉ်းစားကြည့်ပေါ့တပြုံးတစ်ချိန်ချွန်ရပါလိမ့်အစဉ်ဝါဒသာဝရညီညွတ်ပြီးတော့ ချမ်းသာနေရပြီဘူးလားဆိုတော့၃ယောက်ရှိတဲ့အိမ်၄ယောက်ရှိတဲ့အိမ်စသည်စသည်ပေါ့လေအဲ့ဒါကမိသားစုအိမ်မှာရှိတဲ့လူတွေအချင်းချင်းပေါ့လေတယောက်နဲ့တယောက်မေတ္တာကာကနဲ့ဆက်ဆံဆက်ဆံနေကြမယ်ဆိုရင်အားလုံးညီညွတ်ပြီးတော့ချမ်းသာနေကြပါမယ်။ဒါကြောင့်ဦးရိုးတို့နဲ့ဤသက်ပင်ရအပေါ်မှာ မေတ္တာကာယကံသာပြုမယ်ဖြစ်ခြင်းမယ်လို့နှလုံးသွင်းဆောက်တည်ပြီးတော့ဟောလေရှင်းသုံးသွားရဖို့ပါပဲရှင်းသုံးသွားနိုင်ရင်သွားနိုင်တော့ပဲမေတ္တာကာယကံအကြောင်းကတော့နောက်ဆက်ပါအကျိုးကြီးအလိုလိုရလာမှာပါပဲကိုယ်တောင်းတနေကိုမလိုပါဘူးအဲတော့ကဘာပေါ်ရှိမိသားစုတွေဟာအဲ့ဒီလိုသဘောထားပြီးတော့ တူနဲ့တူပေါ်လေရေထိုင်ရှင်းသုံးပါမယ်ဆိုလို့ရှိရင်ဘယ်လောက်အေးချမ်းတဲ့ကဘာကြီးဖြစ်မလဲဆိုတာပါလေအေးချမ်းတဲ့ကဘာကြီးဖြစ်ဖို့ကတော့အတီးပြီးပါလေဒီနေ့မောင်ကနှစ်ယောက်ရှိတဲ့အိမ်သုံးယောက်ရှိတဲ့အိမ်လေးယောက်ရှိတဲ့အိမ်စသည်ပါလေဒီမေတ္တာကကနေလက်တွေ့လာပြကြည့်ပါအေးချမ်းလာမှာပါပဲအဲဒီကုရရှိပါတဲ့အချင်းချင်းကိုယ်လိုသာနာပြည့်ရေးအတွက်ရှိရှိပြီးတော့ အကျော်သဘောတက်တက်နဲ့ဟောဒီအကျူလေးရမယ်ဆိုလို့ရှိရင်တော့တခဏလေးပဲပြဿနာဖြစ်ပြီးတော့ခွင့်ရပြည့်ကြပါပါပဲ။ဘာနဲ့တူနေလဲဆိုတော့ဟိုကလေးကစားစီအယုတ်ရုပ်ကလေးရောလေဒီစားလေးဒီကလေးရပြည့်လိုက်လို့ရှိရင်ပြောတာပဲတက်တော်အိတာပဲညာညာ။အဲ့ဒီကျတော့ရိုးသွားရိုးသွားတော့ပြည့်လိုက်ကြတော့နောက်ကကစားစီကခုရှာပြန်ရပြန်ရ ကစားကြရပြီးအလေးကစားကြရပြီးတော့ထားပြီးတော့ဗောလေနေတိုင်းကျေဆုံးရမယ်ဆိုလို့ရှိရင်တော့ကမ္ဘာလောကကြီးအတိအကျပြီးတော့ဗောလေပဲတော့မှအေးချမ်းလို့ရမှာမဟုတ်ပါဘူးမိသားစုတော့မှအေးချမ်းလို့ရဘူးဆိုလို့ရှိရင်ဒီကမ္ဘာလုံးအေးချမ်းလို့ရအောင်ဒီပုဂ္ဂိုလ်ရလည်းဆောင်ရွက်နိုင်ပါလားမဆောင်ရွက်နိုင်ပါဘူးဒီတော့ဤဆိုင်ရာဝိဉ္ဇဉ်အတိုင်းဝိုင်းပေါ်လေ ကောင်းဖို့ရာအတွက်ကောင်းပြီးတော့သိကြဖို့ရာအတွက်လူတိုင်းလူတိုင်းမှာတာဝန်ရှိပါတယ်။ဒါဝိကျင်အတိုင်းဝိုင်းကောင်းဖို့ရာဟောလေလက်သမီးရလက်သမီးရလေးဟောလေအတိုင်းဝိုင်းလေးကောင်းသွားအောင်လို့ဒီနေရာလည်းပဲတကယ်စစ်မှန်တဲ့မေတ္တာကာယကံမှုမျိုးဟောလေရှင်းအောင်ထောက်ပြီးတော့ ဝိကျင်ကိုလည်းပဲအဲ့ဒီလိုစိတ်ပါနိမိတ်ကာယကံမျိုးဤပြအောင်ဟောလေဆောင်ရပေးဖို့ပါပဲအဲ့ဒီလိုဆောင်ပေးခြင်းအားဖြင့်အကွက်လိုက်အကွက်လိုက်ဟောလေဝိကျင်အတိုင်းဝိုင်းလေးတွေတစုကနေပြီးတော့နှစ်စုသုံးစုစသည်သူ့ပါများလို့ရှိသူ့ပါများလို့ရှိရဲ့ဝိကျင်ကောင်းတစ်ကွက်ကနေနှစ်ကွက်စသည်များပြီးတော့အေးချမ်းပုံလေးချမ်းသာပုံလေးရကြပါပါပဲအဲ့ဒါကိုရှိရှိပြီးတော့ မိမိရဲ့အိစရာတင်လာတဲ့အခွက်ကလေးတွေပေါ့လေကောင်းမိမိတို့ကလည်းကောင်းနိုင်အောင်ပေါ့လေဆံရဖြစ်နေကျူစာအထွေရပါစေလို့တိုက်တွန်းရတဲ့အချိန်လေးတရားဆုံးသတ်လိုက်ပါတယ်